သက်သာလောနိဩဝရစာဒုတိယဆောင်အခန်းကြီးနှစ်အငယ်1မှ4ဤကိုယ်တို့ငါတို့သခင်ရှိခရစ်ကြွလာတော်မူ၍ငါတို့သည်အထံတော်၌စီဝေးခြင်းအရာမှာသခင်ဖျား၏နေ့ရက်သည်ချက်ချင်းရောက်မည်ဟု၍စိတ်ဝိညာဉ်အားဖြင့်ဖြစ်စေ နှုတ်ထွက်စကားအားဖြင့်ဖြစ်စေငါတို့စာကဲ့သို့သောစာအားဖြင့်ဖြစ်စေတင်တို့သည်စိတ်ရွေ့လျော့ခြင်းစိုးရိမ်တုန်လှုပ်ခြင်းအလင်းတစောမရှိမိအကြောင်းငါတို့သည်တောင်းပန်ကြ၏အဘယ်သူမျှတင်တို့ကိုအဘယ်သို့သောအားဖြင့်မလှည့်ဖြားစေနှင့်ထိုနေ့ရက်မရောက်မီဖောက်ပြန်တင်းခွဲခြင်းသည်အရင်ဖြစ်၍ဒုစရိုက်လူသည်ဟုသောပျက်စီးခြင်း၏သားသည် ပေါ်လာရလိမ့်မည်ထိုသူသည်ဖျားသခင်ဟု၍၎င်းဖျားဟု၍၎င်းခေါ်ဝေါ်သမျှသောအရာတို့ကို ရံပက်ပြု၍ကိုကိုကိုချီးမြှောက်သောအပြင်ဖျားသခင်၏ဗိမာန်တော်၌ဖျားသခင်ကဲ့သို့ထိုင်၍ဖျားသခင်ဖြစ်အောင်ဆောင်လျက်ကိုကိုပြသောသူဖြစ်သည်အငယ်9မှ10ငါသည်သင်တို့နှင့်အတူရှိစဉ်အခါထိုအကြောင်းများများကိုပြောပြီးဟု သင်တို့သည်တတိမရကြသလောထိုသူသည်မိမိကာလအချိန်၌ထင်ရှားစေခြင်းငှာယခုစီးတားသော အကြောင်းကိုလည်းသင်တို့သိကြ၏အဘယ်သို့နည်းဟုမူကားဝှက်ထားလျက်ရှိသော ထိုအာဓမအရာသည်ယခုပင် ပြုပြင်ဆဲရှိ၏ သို့တော်လည်းစီးတားသောသူသည်ပယ်ရှင်းခြင်းသို့မရောက်မီတိုင်အောင် စီးတားလိမ့်မည်ပယ်ရှင်းခြင်းသို့ရောက်သောအခါထိုအာဓမလူသည်ထင်ရှားလိမ့်မည်ထိုအာဓမလူကိုသခင်ယေရှုသည်နှုတ်ထွက်ဝိညာဉ်တော်အားဖြင့်ဖြစ်စည်း၍ကြွလာတော်မူခြင်း၏ယုံကြည်အားဖြင့်ပယ်ရှားတော်မူလိမ့်မည်ထိုအာဓမလူ၏လာခြင်းအကြောင်းဟုမူကားစာရန်ပြုပြင်သောအားဖြင့် မုသာနှင့်စပ်ဆိုင်သောထူးဆန်းသောတန်ခိုး၊နိမိတ်လက္ခဏာ၊အံ့ဘွယ်သောအမှုအမျိုးမျိုးနှင့်၎င်း၊ပျက်စီးခြင်းသို့ရောက်သောသူတို့တွင် မတရားသောလှည့်ဖြားခြင်းအမျိုးမျိုးနှင့်၎င်းလာလိမ့်မည်။အကြောင်းမူကား၊ထိုသူတို့သည်ကယ်တင်ခြင်းသို့ရောက်အံ့သောငှါသမ္မာတရား၌မွေ့လျော်သောစိတ်ကို မခံမယူကြ။11ငါ ထိုကြောင့်သမ္မာတရားကိုမယုံဘဲမတရားသောအမှု၌မွေ့လျော်သောသူအပေါင်းတို့သည်တရားရှုံးခြင်းသို့ရောက်မည်အကြောင်း၊မုသာစကားကိုယုံစိမ့်သောငှါမိစ္ဆာဒိဋ္ဌိပြုပြင်အားထုတ်ခြင်းအခွင့်ကိုသူတို့၌ဘုရားသခင်လွှတ်တော်မူလိမ့်မည်။သို့သော်လည်း၊သခင်ဘုရားချစ်တော်မူသောညီအစ်ကိုတို့၊သင်တို့သည်စိတ်သန့်ရှင်းခြင်း၊သမ္မာတရားကိုယုံကြည်ခြင်းအားဖြင့် ကယ်တင်ခြင်းသို့ရောက်စိမ့်သောငှါ၊ဘုရားသခင်သည်ရှေ့ဦးစွာကပင်သင်တို့ကိုရွေးကောက်တော်မူသည်ဖြစ်၍၊ငါတို့သည်သင်တို့ကြောင့်ဘုရားသခင်၏ကျေးဇူးတော်ကိုအစဉ်မပြတ်ချီးမွမ်းရကြမည်။ထိုသို့အလိုငှါငါတို့ဧဝံဂေလိတရားအားဖြင့်သင်တို့ကိုခေါ်တော်မူပြီ။အကြောင်းမူကား၊သင်တို့သည်ငါတို့သခင်ယေရှုခရစ်၏ဘုန်းကိုပိုင်ရမည်အကြောင်းတည်း။ထိုကြောင့်ညီအစ်ကိုတို့၊ငါတို့နှုတ်ထွက်စကားအားဖြင့်ဖြစ်စေ၊စာအားဖြင့်ဖြစ်စေ သင်တို့သည်သင်ခဲ့ပြီးသောနည်းဥပဒေသများကိုတည်ကြည်လျက်ကံယူဆွဲလန်းကြလော့ငါတို့ကိုချစ်တော်မူ၍ထာဝရတက်တာခြင်းအကြောင်းကို၎င်းဂျေဇုတော်အားဖြင့်ကောင်းသောမျှော်လင့်ခြင်းအကြောင်းကို၎င်းပေးတော်မူသောငါတို့အဖဒီဟုသောဖျားသခင်နှင့်ငါတို့သခင်ရှုခရစ်သည် ကိုတော်တိုင်တင်တို့စိတ်နှလုံးကိုတက်တာစေ၍ကောင်းသောစကားကောင်းသောအမှုအမျိုးမျိုး၌တင်တို့ကိုမြဲမြံစေတော်မူပါစေသော